အခန်းကြီး135အငယ်1မှ4ဒါရုဘုရား၏နာမတော်ကိုချီးမွမ်းကြလော့ဒါရုဘုရား၏အိမ်တော်ငါတို့ဘုရားသခင်အိမ်တော်တတိုင်းတွင် အမှုဆောင်သောဒါရုဘုရား၏ကျွန်တော်တို့ချီးမွမ်းခြင်းကိုပြုကြလော့ဒါရုဘုရားသည်ကောင်းမြတ်တော်မူသောကြောင့်ဒါရုဘုရားကိုချီးမွမ်းကြလော့နာမတော်ကိုထောမနာတည်ခြင်းဆိုကြလော့ထိုတို့သောအမှုသည်တင့်တယ်လျှောက်ပတ်ပေ၏ အကြောင်းမူကား၊ထာဝရဘုရားသည်ယာကုပ်အမျိုးကို ကိုယ်တော်အဘို့၎င်း၊ဣသရေလအမျိုးကိုဘဏ္ဍာတော်ဖြစ်စေခြင်းငှါ၎င်း ရွေးကောက်တော်မူပြီ။5ထာဝရဘုရားသည်ကြီးတော်မူကြောင်း၊ငါတို့ဘုရားရှင်သည်ဘုရားဒကာတို့ထက်မြတ်တော်မူကြောင်းကိုငါသိ၏။ထာဝရဘုရားသည်ကောင်းကင်၊မြေကြီး၊သမုဒ္ဒရာ၊နက်နဲရာအရပ်ရပ်တို့၌အလိုတော်ရှိသမျှတို့ကို ပြုတော်မူ၏မြေကြီးစွန်းမှ မိုးတိမ်တို့ကိုတက်စေတော်မူ၏မိုးနှင့်တကွလျှက်စစ်ကိုဖန်ဆင်းတော်မူ၏ဘန္နာတော်တိုက်သေးကလေကိုထုတ်တော်မူ၏အေဂုတုပြည်၌လူမဆ၍တရိษံတိုင်အောင်တာဥရှိသမျှတို့ကိုဒဏ်ခတ်တော်မူ၏အိုအေဂုတုပြည်တင်း၏အထဲမှဖာရောမင်းမှဆ၍ သူ၏ကျွန်အပေါင်းတို့၏အပေါ်သို့လက္ခဏာသက်သေအံ့ဘွယ်သောအမှုတို့ကို စေလွှတ်တော်မူ၏။10အာမောရိပြည်ကိုအစိုးရသောရှိဟုန်မင်း၊ဗာရှန်ပြည်ကိုအစိုးရသောဩဃမင်းနှင့်တကွ၊ဘုန်းကြီးသော ရှင်ဘုရင်များကိုကွပ်မျက်၍၊များပြားသော လူမျိုးနှင့်တကွ၊ခါနာန်တိုင်းနိုင်ငံအပေါင်းတို့ကိုလုပ်ကြံသဖြင့်၊သူတို့နေရာမြေကိုလွှဲ၍ မိမိလူဣတရေလအမျိုးအားအမွေကိုပေးချတော်မူ၏။အိုထာဝရဘုရားကိုရိအမိသည်နေဆထာဝရဖြစ်ပါ၏။အိုထာဝရဘုရားဘွဲ့နာမတော်သည်ကာလအစဉ်အဆက်တည်ပါ၏။ထာဝရဘုရားသည်မိမိကျွန်တို့အတွက်နောင်တရ၍မိမိလူစုဘက်မှတရားစီရင်တော်မူ၏။အငယ်၅မှ27 သာသနာပလူတို့ကိုးကွယ်သောရုပ်တုတို့ကားငွေလည်းဖြစ်၏။ရွှေလည်းဖြစ်၏။လူလည်းဖြင့်လုပ်သောအရာပေတည်း။ထိုရုပ်တုတို့သည်နှုတ်ရှိ၍စကားမပြောတတ်။မျက်စိရှိ၍မမြင်တတ်။နားရှိ၍မကြားတတ်။သူတို့ပါးစပ်၌လည်းထွက်သက်ဝင်သက်မရှိပါတကား။လှုပ်သောသူတို့လည်းအတူတူ ကိုးစားသောသူအပေါင်းတို့လည်းအတူတူပါတကား။အိုဤဒေလမျိုးသာရဖျားကိုကောင်းချီးပေးလော့။ ။အိုအာယုံအမျိုးနွယ်ထာဝရဘုရားကိုကောင်းချီးပေးလော့။အိုလေဝိအမျိုးနွယ်ထာဝရဘုရားကို ကောင်းချီးပေးလော့။ထာဝရဘုရားကိုကြောက်ရွံ့သောသူတို့ထာဝရဘုရားကိုကောင်းချီးပေးကြလော့။ယေရုရှလင်မြို့မှာကျင်းပတော်မူသောထာဝရဘုရားသည်ဇီးအုံတောင်ပေါ်မှာမင်္ဂလာရှိတော်မူစေတည်း။ဟာလေလုယာ။